ရှင်ဂေါရမဟာယခုတဲ့တိုင်ယဟန်ကိစ္စပြီးရမတူသေးဘူးယခုတဲ့တိုင်ပလင်တဲ့မှာအထက်ဝယ်ဖို့ကိုထိုင်နေတုန်းရှိသေးတာပဲလို့ယုံမသံတရားဖြစ်ကြတဲ့အတွက်တို့ယုံမသံတရားကိုပယ်ဖြောက်ရလို့မှာမြတ်စွာဘုရား ယမိုက်ဗျာတိဟာတကိုယ်တော်ကိုပြတော်မူခဲ့ပါတယ်အဲဒီကနောက်သဗ္ဗိလောနေပြည်တော်သို့ကြွရောက်တဲ့အခါကာလမှာလဲဘာဂိဝေမင်းတွေကမာနဖြင့်အယိုအသေးမပေးနိုင်မဲမကဲညွတ်နိုင်မဲနေကြတဲ့အတွက်မြတ်စွာဘုရားဟာ owaobiajiwaha biro yemi eso so ya bharkr yamaibhar har logo baramwer naobirole hụ na wama tetego nnyejia tnkn masiribbe အနည်းမှာကောင်းကင်တွင်ယရနာစောင်းသားကြီးများဖန်ဆင်းပြီးတော့အဲ့ဒီမှာရေမိအစုံဆုံးတကောဗျာရီအားတွေကိုဖန်ဆင်းပြီးတော့ပြတော်မူခဲ့ပါတယ်နောက်တစ်ချိန်လည်းပဲဝေသာလီပြည်မှာပါဋိကပုဒ္ဒဆိုတဲ့ပြပိုက်ကိုအကြောင်းပြုပြီးတော့ ရေမိအစုံအစုံတဘောဗျာရိဟာတွေကိုပြတော်မူခဲ့ပါတယ်အဲဒီတဘောဗျာရိဟာတွေဟာဘယ်လိုတဘောဗျာရိဟာလဲဆိုတာကိုယခုကြားနာရပါလိမ့်မယ်ကတမံတထဂတသာယမကပါတိရေညာနံ သရဂတာသာရှိရှိသောဘုရားသခင်တို့နှင့်အလားတူဖြစ်တော်မူသောမြတ်စွာဘုရား၏သရဂတာသာရှိရှိသောဘုရားရှင်တို့မှာအရဟံစာရှိသောကိုးပါးသောဂုဏ်တော်နှင့်ပြည့်စုံသကဲ့သို့ယခုမြတ်စွာဘုရားမှာလည်းအရဟံစာရှိသောကိုးပါးသောဂုဏ်တော်နှင့်ပြည့်စုံတော်မူသည် ကြည်ကြည်သောမြတ်စွာဘုရားရင်မှာသေပါသောဒါသဗလာညာတော်တို့နှင့်ပြည့်စုံတော်မူသခဲ့သောယခုမြတ်စွာဘုရားမှာလည်းသေပါသောဒါသဗလာညာတော်တို့နှင့်ပြည့်စုံတော်မူသည်ဒီသောဘုရားရင်မှာ၆ပါးသောအတာရဏညာတော်တို့နှင့်ပြည့်စုံသခဲ့သောယခုဘုရားမှာလည်း၆ပါးသောအတာရဏညာတော်တို့နှင့်ပြည့်စုံတော်မူသည်ဒီသောဘုရားရင်မှာ၁၈ပါးသော

ယေမိယဆုံးဆုံးသောတဘောပြာရီဟာ၌ညာနံမြည်သောမြည်ပုံဖန်ဆင်းရသည်ဟုကျွမ်းကျင်လိမ္မာတော်မူသောဉာဏ်ပညာသည်ကတမဘေဘာနီဤရာဤလောက၌တသာရတော့ရှိစေသောဖရာရှင်တို့နှင့်အလားတူဖြစ်တော်မူသောမြတ်စွာဘုရားသည် ဘာဝဂိအတာရရဏံတတိဘာဝကရောနေမဆက်ဆံသောတတိဘာဝကတို့မဖန်ဆင်းနိုင်သောယမကပါတိရံယေမိအဆုံးအဆုံးတဘောဗျာရိယကိုကောတိပြုတော်မူ၏ဖန်ဆင်း၍ပြတော်မူလေသည်ဥပရိမာကာယတောအေဂိခာနောပဝဒတိ

ဥပရိမာကာယတောဥဒကဒါရပဝရတိညစွာဘရာဤအောက်ပိုင်းကိုတော်မှမိလျံထွက်သည်ညစွာဘရာဤအထက်ပိုင်းကိုတော်မှရေရင်တပင်ပင်စီလျက်ထွက်သည်ဥရိမာကာယတောဥရိမာကာယတော ဘုရာတိမာကာယတောအဂိခံသောပဝရတိသစီမာကာယတောဥဒဂတာရောပဝရတိရသဗျာဤခြေပိုင်းကိုယ်တော်ကမိလျာနေထွက်နေသည်ရသဗျာဤနောက်ပိုင်းကိုယ်တော်မှရေရေနေထွက်နေသည်သစီမာကာယတောအဂိခံသောပဝရတိ rdimaga azaha inagbagoromamile ya ddi yaaha i jigagoroma d degina egido egika no ogbaweredi ụwa ma egido urega dara gbaweredi လက်ရာမျက်လုံးတော်မှမိလက်ရာထွက်သည်လက်ဝဲမျက်လုံးတော်မှရေရင်ထွက်သည်ဝါမအဂိတောအဂိခန္ဓောပဝရတိအဂိနာအဂိတောဥဒဂတာရာပဝရတိလက်ဝဲမျက်လုံးတော်မှမိလျံထွက်သည်လက်ရမျက်လုံးတော်မှရည်ရင်ထွက်သည်

အဲဒီကံတော်ပဝရတိသကိနာနာသီကသောတာတော်ဥရကဒါရပဝရတိလဝေနာလဝေနှကောင်းတော်မမိလျံတွေ့သည်လက်ရနှကောင်းတော်မရည်ရင်တွေ့သည်သကိနာအန္တကုဒတော်အဲဒီကံတော်ပဝရတိဝါမအန္တကုဒတော်ဥရကဒါရပဝရတိ

ဝါမဟာတာတဥဒဂတာရပဝရတိလက်ရလက်တော်မှမိလျံထွက်သည်လေဝဲလက်တော်မှရေရင်ထွက်သည်ဝါမဟာတာတအဂိခန္ဓောပဝရတိတေကိနာတာတဥဒဂတာရပဝရတိလေဝဲလက်တော်မှမိလျံထွက်သည်လက်ရလက်တော်မှရေရင်ထွက်သည်

လက်ရာခြေတော်မှရည်ရင်ထွက်ပြီးအင်္ဂုလင်္ဂုလေဟိအဂိခန္ဓောပဝရတိအင်္ဂုလန္တိကာဟိဥဒကတရာပဝရတိလက်ချောင်းတော်လက်ချောင်းတော်တို့မှမိလျာထွက်သည်လက်ချောင်းတော်တို့ဤအကြအကြမှရည်ရင်ထွက်သည်အင်္ဂုလန္တိကာဟိအဂိခန္ဓောပဝရတိ င်ကုလင်ကုလေဟိဝုဒ္ဓကာဒါရပဝရတိလက်ချောင်းတော်တို့ဤကြကြမှမိလျံတွေ့သည်လက်ချောင်းတော်လက်ချောင်းတော်တို့မှရည်ရင်တွေ့သည်ဧကေကလောမတော်အဂိခဏောပဝရတိဧကေကလောမတော်ဝုဒ္ဓကာဒါရပဝရတိ

မိလျံတွေသည်အခြားခြားသောလွန်မွင်းရင်တွင်တော်မွင်းရင်တွင်တော်တို့မှရည်ရင်ထွက်သည်သာနံဝဏနံနီလာနံပိဒါနံလောဟိတာနံဩရာဒာနံမင်းစိတ်ဌာနံပဝတရာနံညိုသောရောင်ကြီးတော်ထွက်သည် ဝါကျွေသော ရောင်ကြီးတော်ထွက်သည်နိမြန်းသော ရောင်ကြီးတော်ထွက်သည်ဖြူပွေသော ရောင်ကြီးတော်ထွက်သည် အနိနုပန်းနုရောင်မောင်းသောရောင်ကြီးတော်ထွက်သည်ကျိုးပြိုးပြက်ပြက်တကယ်နဲ့သောရောင်ကြီးတော်ထွက်သည်ဤရောင်ကြီးတော်၆ဆိုင်တို့သည်တစ်ပြိုင်ပြိုင်ထွက်၍နေကြလေသည် ဘဂဝါစင်ကမတိနေမိတော်တည်းတိဝါနိတရတိဝါသေယံဝါကပေတိမြတ်စွာဘုရားကဇင်းညာကြွတော်မူသည်ထိုစဉ်ခါ၌မြတ်စွာဘုရားဖန်ဆင်းအပ်သောနေမိတဘုရားကရလျက်လီနေတော်မူသည်ထိုင်လျက်လီနေတော်မူသည် လျောင်းခြင်းကိုလည်းပြုတော်မူသည်မြတ်စွာဘုရားကရနေစဉ်မှာနေမိတာဘုရားကစဉ်ညာလဲကြွားသည်ထိုင်လဲထိုင်သည်လျောင်းခြင်းကိုလည်းပြုသည်မြတ်စွာဘုရားကထိုင်လျက်စဉ်သုံးစဉ်မှာနေမိတာဘုရားကစဉ်ညာလဲကြွားသည် ရလဲရတော်မူသည်လျောင်းခြင်းကိုလည်းပြုတော်မူသည်မြတ်စွာဘုရားကလဲလျောင်းခြင်းကိုပြုနေစဉ်မှာနေမိတာမြတ်စွာဘုရားကစဉ်ညာလဲကြွတော်မူသည်ရလဲရတော်မူသည်ထိုင်လဲထိုင်တော်မူသည်နေမိတာဘုရားကစဉ်ညာကြွစဉ်မှာ မြတ်စွာဘုရားကရလည်းရတော်မူသည် ထိုင်လည်းထိုင်တော်မူသည်လျောင်းခြင်းကိုလည်းပြုတော်မူသည်နေမိတာဘုရားကရနေစဉ်မှာမြတ်စွာဘုရားကစဉ္ညာလည်းကြွတော်မူသည်ထိုင်လည်းထိုင်တော်မူသည်လည်းလျောင်းခြင်းကိုလည်းပြုတော်မူသည်နေမိတာမြတ်စွာဘုရားက ထိုင်နေစဉ်မှာ ဘုံတော်ကြီးတော်မြတ်စွာဘုရားကစဉ္ညာလဲကြွားတော်မူသည်ရလဲရတော်မူသည်လဲလျောင်းခြင်းကိုလည်းပြုတော်မူသည်နေမိတာဘုရားကလဲလျောင်းနေစဉ်မှာဘုံတော်ကြီးတော်သက်တော်တင်ရှားမြတ်စွာဘုရားကစဉ္ညာလဲကြွားတော်မူသည်ရလဲရတော်မူသည်တိုင်းလဲထိုင်တော်မူသည် ဣဒံတထာဂတသယမကပါတိဟိရညာနံဣဒံဣယမိအစုံဆုံးစရှိသောတကုဗျာရိဟာသည်ဣဒံယမိအစုံဆုံးစရှိသောတကုဗျာရိဟာကိုဖန်ဆင်းနိုင်သောညာစွမ်းရည်သည်သာသာသာရှိပြရုံနဲ့လာတူ ဖြစ်တော်မူသောမြတ်စွာဘုရားယမကပါတိကြီးရေဆုံးဆုံးသောတကုပြာဒီဟာ၌ညာနံဖန်ဆင်းနိုင်သောကျွမ်းကျင်လိမ္မာသည်ညာတော်ကြီးပါပေ၏ယခုမြတ်စွာဘုရားဤမဟာကရုဏာသမပါတိ ဉာဏ်တော်ဖြစ်ပုံကိုနာကြားကြရပါလိမ့်မယ်ကတမံတထာဂတသမဟာကရုဏာသမပတ္တိယဉာဏံတထာဂတသာရှိရှိသောဘုရားတော်နှင့်လာရူဖြစ်တော်မူသောမြတ်စွာဘုရား၏မာကရုဏာသမပါတိယသတ္တဝါတို့အားလွန်စွာသနာသော Ma na dama ya ya magrunadamabanainyana yarigadamabe lurunyamaliya nadwrgodanaz dyagolahoromụriyooyodyaoyon mi mazin nimebogoddobe arụoruriyemiyazzodogobirihe arụgho biaramuri ma dorogobiare rụgo ayombie inyeolọ aa yazrayidyahoyololona ji ajidoye

မြတ်စွာသောအချင်းရာတို့ဖြင့်မြတ်စွာဘုရားဟောကြားခဲ့လေသည်ဘုဟုကေဟိအာဂရေဟိပတ္တန္တနံဗုဒ္ဓနာဘဂဝန္တနာတတ္တေသူမကရုဏာအောက်ကမတိဘုဟုကေဟိမြတ်စွာဘုရားအာဂရေအကြောင်းတို့ဖြင့်ပတ္တန္တနံမြင်တော်မူကုန်သည်ဖြစ်၍ oeụgo ụrana bụodanaba ụlọ jiromasuarụ abaddubadarụk magụanajijiz magụnar ogamadibeyaụliro i ardologabanwad dibaadana ဗုဒ္ဓနာဘဂဝန္တနာပတေသူမဟာကရုဏာအောက်ကမတိလောကသဏိဝါသောတတ္တဝါပေါင်းသည်အာရိတောရာဂဆိုင်သောမိတို့ဖြင့်တဏှီတဏှီကြီးတပြောင်ပြောင်တောက်လောင်ခန္ဓာပါရကဣတိပတ္တန္တနံဤသို့မြင်တော်မူကုန်သော ụdanbnaba ụlọ jirọọ basinụ abaddudadawarụ a mana d jizmaggad bya ụdomụrụri laụka mabadwari ha ji ha mrelaunereemiroyi အတွင်းအစ္ဆဒသနာမယာကတွေဖြစ်ပွားနေတယ်။နေသက်စရာတာယာစရာအာယုံတွေနဲ့တွေ့လို့ရှိရင်ယာဂာမိတောက်လောင်ပြီးဒုက္ခတွေရောက်ကြရတယ်။ထိုအာယုံဝတ္ထုတွေကိုရဝရရှားကြညရတယ်။ထိုအာယုံဝတ္ထုတွေကိုမရရအောင်လို့ကြိုးစားကြရတယ်။ ကိုအာယုံဝတ္ထုတွေကိုပဲပုံပဲနှီးရှင်ကြပါမလဲလို့ရှားကြံကြရတယ်မိမိတို့ဤအသက်ဘေးကိုပင်မချောင်းနိုင်တော့ပဲထိုရလိုတဲ့အာယုံဝတ္ထုတွေအတွက်ဇွတ်တိုး၍အထောက်ကြရတယ် နေရောညပါမိမိတို့လိုရှာတဲ့အာယဝတ္ထုတွေရှာကြံကြတယ်လောကတွင်ရာဇဝဘေးဒဏ်ဖြစ်နိုင်သောအပြင်းများကိုလည်းကျူးလွန်ပြီးတော့မိမိတို့လိုရှာတဲ့အာယဝတ္ထုတွေကိုရှာကြံကြတယ်အဲဒီလိုရှာကြံနေခြင်းသည်ပင်လင်းရာဂမိတောက်လောင်နေခြင်းဖြစ်လေတော်သည် တို့ຢာဂာမိတောက်လောင်၍မပြုသည်မပြုလိုက်သောမှုတွေကိုပြုသည်ဖြင့်အကုသိုလ်ဖြစ်ပွား၍အပယ်လေးပါးတို့လည်းလာကြလေသည်ဤတို့ຢာဂာမိဖြင့်တညီညီတရားမတောက်လောင်နေသည်ကိုမြင်ရသောမြတ်စွာဘုရားတို့မှာတဏှာချင်းကြီးစွာကရုဏာဖြစ်လေတော့သည်မလိမ္မာသောမိမိသာသမီများ ဒုက္ခရောက်မဲ့အရေးကိုမြင်ရတဲ့မိဘများဟာပါသမီများကိုတနာပြီးတကယ်လို့မြတ်စွာဘုရားသည်ဇာဂမိတောက်လောင်နေသောတတ္တဝါတွေကိုတနာတော်မူခဲ့သည်ထိုဒုဒေါရမိတောက်လောင်နေသောတတ္တဝါတွေကိုလည်းမြင်ရလို့တနာတော်မူသည်မောဟမိတောက်လောင်နေတဲ့တတ္တဝါတွေကိုမြင်ရလို့လည်းတနာတော်မူခဲ့သည်

လောကတဏိဝါသောပတ္တဝါပေါင်းသည်အုံယုတ်တော်စင့်မြေပြင်သို့ထွက်သခဲ့သို့အိုခြင်းနာခြင်းသိခြင်းစသဖြင့်သောဘေးဒုက္ခတို့သည်သို့ရင်ဆိုင်ထွက်နေရပါကလားဣတိပတ္တန္တနာဤသို့မြင်တော်မူကုန်သော

ပူခြင်းတရားစီကိုရှေ့ရှု၍တက်နေကြရသည်နာခြင်းတရားစီကိုလည်းရှေ့ရှု၍တက်နေကြရသည်သိခြင်းတရားစီကိုလည်းရှေ့ရှု၍တက်နေကြရသည်သို့ရင်ပူဆွေးခြင်းကိုကြွေးခြင်းစသီသောဘေးဒုက္ခတွေရောက်ဖို့ရလဲရှေ့ရှုတက်နေကြရသည်ငရဲဒိဋ္ဌံပြိတ္တာဆိုတဲ့ အဘယ်ဘုံတွေကိုရောက်ဖို့အဘယ်ဆင်းရဲတွေနဲ့တွေ့ဝရတဲ့ခြေကျူတက်နေကြရသည်လို့မြင်တော်မူတဲ့မြတ်စွာဘုရားရေမာသနာချင်းကြည်သာမဟာကရုဏာဖြစ်တော်မူလေသည်

မအိုးခြင်းကြဘူးမနာခြင်းကြဘူးမသေးခြင်းကြဘူးကိုယ်စင်ရဲ့စိတ်စင်ရဲ့မတွေ့ခြင်းကြဘူးချမ်းသာခြင်းကြတယ်အပယ်လေးပါးကိုလည်းမကြခြင်းကြဘူးယုံညာတဲ့ဘဝတွေမဖြစ်ခြင်းကြဘူးမြင့်မြတ်တဲ့ဘဝတွေဖြစ်ခြင်းနဲ့ကောင်းစားခြင်းနဲ့ချမ်းသာခြင်းနဲ့ဒါပေမဲ့လို့တတ္တဝါတွေဟာ ကိုခြင်းကင်းနိုင်တဲ့လမ်းမှန်ကိုမသိကြဘူးနာခြင်းသိခြင်းကင်းနိုင်တဲ့လမ်းမှန်ကိုမသိကြဘူးဆိုရင်ပူဆွေးခြင်းကင်းတဲ့လမ်းမှန်ကိုမသိကြဘူးအပယ်လေးပါးကလွတ်မြောက်တဲ့လမ်းမှန်ကိုမသိကြဘူးကြီးပွားချမ်းသာနိုင်တဲ့လမ်းမှန်ကိုမသိကြဘူးမသိတဲ့အတွက် အမမအယွင်းယွင်းနဲ့မပြုသင့်မပြုလိုက်တာတွေကိုပြုနေကြတယ်မပြောသင့်မပြောလိုက်တာတွေကိုပြောနေကြတယ်မကြံသင့်မကြံလိုက်တာတွေကိုကြံနေကြတယ်အဲဒီလိုမာသောအမြင်မာသောအကြံမာသောအပြုမာသောအပြောမာသောရှာမိမှုမာသောအာထုံမှု

o logo dadawa gbaa ụba na ihe dị n'ihe agha oe aụụ oye agha na ahịa a daụụ madu sndu o pos aụụ na ebi bekee ro latin pos aụụ ịbaria သတ်မယ်နွားများကိုသာသယုံစီကိုအတင်းမောင်းနှင်၍ဆွဲဆောင်ပို့နေပြီတကယ်တော့သတ္တဝါတွေဟာအိုရအောင်နာရအောင်ပေရအောင်ဆွဲဆောင်ပို့ခါနေရပါတကားအဒူရောမမြဲပါတကားလို့ ပတ္တန္တနံမြင်တော်မူကုန်သောဗုဒ္ဓနာဘုဂဝန္တနာဘုံတော်ကြည်တော်မူသောမြတ်စွာဘုရားတော်ဟာပတ္တေသူပတ္တဝါတော်၌ကရုဏာမဟာကရုဏာတနာခြင်းကြီးသာမဟာကရုဏာသည်အောက်ကမတိတယောက်လေတော့ဤ အဒါနောလောကောအနာဘိတရောတိပတန္တနံဗုဒ္ဓနံဘဝန္တနံဗတ္တေသူမာကုဏအောက်ကမတိလောကောသတ္တလောကာတိလောကောသတ္တဝါပေါင်းသည်အဒါနောစောင်းလျှောက်ကာကွယ်မဲ့သူမရှိပါရကနာဘိတရောအာကိုရာမရှိပါရကား

အိုရစေဘူးလို့ဘသူကမှတာဝန်ခံပြီးမစောင့်ကြောင်းနိုင်ဘူးမနာရစေဘူးလို့ဘသူကမှတာဝန်ခံပြီးမစောင့်ကြောင်းနိုင်ဘူးမသေးရစေဘူးလို့ဘသူကမှတာဝန်ခံပြီးမစောင့်ကြောင်းနိုင်ဘူးသေးသည်ချမ်းမဲ့မှာလဲအပယ်လေးပါးကိုမကြစေဘူးလို့ဘသူကမှတာဝန်မခံနိုင်ဘူး ဆင်းရဲတဲ့ဘဝယုံညံ့တဲ့ဘဝတွေမဖြစ်စေရဘူးလို့ဘယ်သူကမှတာဝန်မခံနိုင်ဘူးချမ်းသာတဲ့ဘဝကောင်းစားတဲ့ဘဝကိုရောက်စေမယ်လို့ဘယ်သူကမှမကယ်တင်နိုင်ဘူးဒီလိုစောင့်ရှောက်မဲ့သူကယ်တင်မဲ့သူကိုယ်ကိုရာမဲ့ကိုယ်ကိုရာမဲ့ပြီးတော့ ကောင်းကြောင်မဲ့သူကတင်မဲ့သူမရှိပဲကိုယ်ကိုယ်ရာမဲ့ပြီးတော့နေတဲ့တ attva တွေကိုမြတ်စွာဘုရားမြင်တော်မူသဖြင့်သလားချင်းကြီးစွာမာကုဏာဖြစ်တော်မူခဲ့လေသည်အာတကောလောကောသဗ္ဗံဘာယကမဏိယတိပတ္တန္တနာဗုဒ္ဓနာဘုဂဝန္တနာသတ္တေသူမာကုဏာအောက်ကမတိ လောကောတ attva အပေါင်းသည်အဘကောကိုယ်ပိုင်ဥစ္စာဟုမရှိပါတကားသဗ္ဗအလုံးစုံသောရှိစုမဲ့သူပစ္စည်းဟူသောမြတ်ကိုဘာရပဲဆိုရင်ကမဏီယံဒီနေ့ကြတော့သွားရမှာကြီးပါတကားဣတိပတနာနာဤသို့မြင်တော်မူကုန်သောဗုဒ္ဓနာဘဂဝန္တနာဘုံတော်ကြီးသောမြတ်စွာဘုရားတော်ဟာတာရေသူတ္တဝါတော်၌

အကြောင်းမညီညွတ်လို့ရှိရင်မိမိအသက်ရှိစဉ်မှာလည်းပဲထိုပစ္စည်းတွေဟာရေကြောင့်ဖြစ်စေမိကြောင့်ဖြစ်စေဘေးရန်အန္တရာယ်တစ်မျိုးမျိုးကြောင့်လုံးဝပစ္စည်းတွေလည်းသွားရလေသည်မသေးခင်အတွက်မပစ္စည်းစေကမူ နောက်ဆုံးတစ်နေ့ကျရင်တို့ပစ္စည်းလုံးစုံကိုဆွံ့၍သွားရလေတော်သည်အပြင်းမပစ္စည်းကိုမဆိုးထားသည်မိမိတို့တဏ္ဍာမှာရှိနေတဲ့ရုပ်ကိုယ်ကြီးကိုပါဆွံ့၍သွားကြလေတော်သည်ဆွေမျိုးသားချင်းအပေါင်းဖော်တွေကိုလည်းဆွံ့၍သွားရလေတော်သည်

အသက်ရှည်ခြင်းကြတယ်အစင်းလှခြင်းကြတယ်ကျမ်းမာခြင်းကြတယ်ချမ်းသာခြင်းကြတယ်ဇီဝဥစ္စာယရနာတွေပေါ်များခြင်းကြတယ်သုံးစရာဆွဲစရာတွေလိုလေသေးမကြည့်ပြည့်စုံခြင်းကြတယ်အပေါင်းပေါ်ချွေရာတွေပြည့်စုံခြင်းကြတယ်

အိုမနာမသေးပဲနေခြင်းတဲ့ပုဂ္ဂိုလ်တွေဟာဒီနေ့ကျရင်အိုနာပြီးပြေးကြရတယ်စသာရာရာပြည့်စုံခြင်းသားလေးနဲ့လည်းမပြည့်စုံပဲနဲ့လို၍လို၍သာနေတယ်ရသမျှနဲ့လည်းရောင်ရဲခြင်းမရှိဘူးမရောင်ရဲနိုင်ပဲဖြစ်နေကြတယ် နှစ်သက်ပါရမှုတဏှာကအလိုမပြေသောကြောင့်မယောင်ရဲနိုင်မအားမရပဲမပြည့်စုံပဲကြီးဖြစ်နေကြတဲ့အမြဲတမ်းလိုချင်နေကြတဲ့တောင်းတနေကြတဲ့ဆာလောင်နေကြတဲ့တဏှာဤကျွန်းဖြစ်နေကြတယ်တဏှာကဒီရာဝတ္ထုကိုရအောင်လုပ်ရမယ် ဒီစကားကိုပြောရမယ်ဒီလုပ်ကိုလုပ်ရမယ်လို့မဆိုတော့လဲဆိုပြီးတဲ့ခဲ့တော့တိုက်တွန်းလို့ဆိုပြီးရင်သောတနာရလိုအတိုင်းလိုက်ပြီးတော့သွားရတယ်ပြောရတယ်လုပ်ရတယ်ဒီမဲ့ဘေးရန်အန္တရာယ်ရှိပေမဲ့လို့လည်းသက်စွန်ကြိုးပမ်းအားထုတ်ကြရတယ်

ယမကပါတိရာခေါ်တဲ့ယမိုက်ပြာရိယာတကူတို့ကိုလည်းပြတော်မူခဲ့ရသည်အဟင်္စာမိဒိန်နောလောဘောသအဒိန်နောအဟင်္စာမိမုတ်တော်လောဘောသအမုတ်တော်အဟင်္စာငါးစီကဒိန်နောသံတရာ ရေရင်ကြီးကိုကူးမြောက်ခဲ့ပြီးအာမိဖြစ်ပေ၏လောကောသာတတ္တဝပေါင်းသည်အတိန်တော့မကူးမြောက်သေးပါတကားအာရိယမသံတရားဝဆင်းရဲ့ရေရင်ကြီးကိုကျော်လွန်ခဲ့ပြီတတ္တဝတွေမှာမကျော်လွန်ရှာကြသေးဘူးလို့မြင်ပြီးတော့လဲသနာတော်မူခဲ့တယ်အင်စာမိမုတ်တော်လောကောသာအမုတ်တော် ငါဗျာမာသံဃာဝဆင်းရဲမှာလွတ်မြောက်ခဲ့ပြီဘတ်တော်ရီမှာတော့မလွတ်မြောက်သေးပါတကားလို့မြင်ပြီးတော့လည်းသနာတော်မူခဲ့သည်အင်ဇာမိတံတော်လောဘောဇာရံတော်ငါဒီကကိလေသာစိတ်တော်တွေကင်း၍ ကောင်းစွာယဉ်ကျေးခဲ့သည်ဘတ်တော်ရေကိလေသာစိတ်တော်မကင်းသေး၍မယဉ်ကျေးပဲရှိနေပါတကားဒီလိုမြင်ပြီးတော့လည်းသနာတော်မူခဲ့သည်အင်းသာမီတန်တော်လောကောစအတန်တော်ငါသည်ကကိလေသာပူမိရငြိမ့်ရနေခဲ့သည်ဘတ်တော်ရေမာတော်ကိလေသာပူမိမငြိမ့်သည်ဧဝါတကားလို့မြင်တော်မူပြီးတော့လည်းသနာတော်မူခဲ့သည်

အင်းဇာမိပရိနိဗ္ဗူတောလောကောဇာပရိနိဗ္ဗူတောငါသည်ကဆင်းခတ်သိငြိမ့်၍နေလေသည်ပတ္တဝါပေါင်းသည်ကဆင်းခတ်သိမငြိမ့်ချကြသည်ဘောမိခွာဒိန်တော်တာရေတုံမုတ်တော်မောစေတုံတန်တော်သမေတုံတန်တော်သမေတုံအာသာတော်အာသာသေတုံပရိနိဗ္ဗူတောပရိစာပရိနိဗ္ဗာပေတုံသည်

nyaụbinyee ọnyamaririyazụhi ya kabl bn mahụddn ma na. Ma ya ka deyadgohojaramuzika gara aga သတ္တဝါတွေအမြာဤအလိုဣဇာတရနဲ့အညီမေကုံမေ၍ဖြစ်ကြတော်မူရန်လို့ငါမေကုံမေးနိုင်မဲ့ပုဂ္ဂိုလ်ကိုမြင်တော်မူမမူသဖြင့်နေမိတာယုတ်ပွားဖရာတစုကိုဖန်ဆင်းတော်မူခဲ့သည် နိမိတယုတ်ပွားဘုရားတဆူကမြတ်စွာဘုရားကိုမေးမြတ်စွာဘုရားကဖြစ်ကြတော်မူခဲ့သည်ရှေးဥစွာသမ္မာပရိပါဇဏိယသုတ်တံတရားကိုနိမိတမြတ်စွာဘုရားကမေး၍သက်တော်တင်ရှားသဗ္ဗညုမြတ်စွာဘုရားကဖြစ်ကြတော်မူခဲ့သည် တို့နေမိတာမြတ်စွာဘုရားရင်မေးပုံကိုယခုနာကြားကြရပါလိမ့်မည်ပု္ပ္ပာမိမုနေဘဟုတပညာဒိဏံပါရေငတံပရိနိဗ္ဗုဒံတိတတံနေကမာဂရာပနုဇာကာမေ တံဘိကုသမ္မာသောလောကေပြိဝစီယမုနိဘုံတော်၆ပါးနှင့်ပြည့်စုံတော်မူသောကောရမနွယ်ဘဝတဘာဝမြတ်စွာဘုရား စိန်နံသံတရားရည်ရင်ကိုကြော်လွန်ပြီးတော့အရှင်ဘုရားကိုစိန်နံကာမောကကာမရည်ရင်ဘဝကဘဝရည်ရင်ဒိဋ္ဌောကဒိဋ္ဌိရည်ရင်အဝိဇ္ဇောကအဝိဇ္ဇာရည်ရင်ဆိုတဲ့သံတရားရည်ရင်ကြီးတွေကို ကျော်လွန်ပြီးသောအရှင်ဘုရားကိုပု္ပ္ပာမိမေပါသည်ပါရင်ငတံသံဃာရည်ရင်ကိုကျော်လွန်ပြီး၍နိဗ္ဗာန်ဒီဟူသောဟိုဘက်ကံသို့ရောက်လျက်တည်တော်မူသောအရှင်ဘုရားကိုပု္ပ္ပာမိမေပါသည်ပရိနိဗ္ဗူတံ ကိလေသာမီလုံးဝငြိမ်းရည်ပြီးတော့အရှင်ဘုရားကိုပု္ပ္ပာမေးပါသည်တိတာတံလောကရာရှိပါကြောင့်လှူရှားခြင်းမရှိပဲခိုင်မြဲတည်တံသောစိတ်နှလုံးရှိသောအရှင်ဘုရားကိုမေးပါသည်ဘုဒ္ဓပညာကျေပြများများသော ဉာဏ်ပညာနဲ့ပြည့်စုံတော်မူတော်မူနေဘောရမနွယ်ဘွားရှင်ဘုရားကိုပူဇာမိမေပါသည်ရော့အကျဉ်တဦးတယောက်သောပုဂ္ဂိုလ်သည်ကာမေဝတ္ထုအာယုံကာမဂုဏ်တို့ကိုမနှုတ်စပယ်၍ကရာလူပေါင်းလောက

လောကေလောက၌သမ္မာကောင်းစွာလောကေလောက၌သမ္မာကောင်းစွာသမ္မာလောကနှင့်မညိမတွေ့ပဲကျင်လင်းပြသစွာပြိပစေရာကျင်သုံးနိုင်ရပါသည်အရှင်ဖရာယခုသက်တော်ထင်ရှား viara na ọrọmazaa naemida yazụavia yi megowo chijirabụ na abalị ya dubi na jadi abarị na yaba mealmwaddubadadubina z levna za tọmldazawebehi no သမ္မာသောလောကေပြိပစီယံမုနိနေမိတယုတ်ပွားပေါ်တော်မူဖရာယတခြင်းပုဂ္ဂိုလ်သည်မင်္ဂလာ မင်္ဂလာဟူသည်မြတို့ကိုမင်္ဂလာဒိဋ္ဌမင်္ဂလာသုဒမင်္ဂလာမုဒမင်္ဂလာဟူသောအမျိုးမျိုးသောမင်္ဂလာတို့ကိုသမုဝတာအရိယာမညာဖြင့်ပေအပ်ကုန်မည်လောက၌လူတွေယုံကြည်ကြတဲ့မင်္ဂလာတွေဆိုတာအမျိုးမျိုးရှိကြတယ် ကောင်းတာတွေမြင်ရရင်ကောင်းကျိုးရတယ်လို့ယုံကြည်ကြတယ်မကောင်းတာတွေမြင်ရရင် မကောင်းကျိုးရတယ်လို့ယုံကြည်ကြတယ်ကောင်းတာတွေကြားရရင်ကောင်းကျိုးရတယ်လို့ယုံကြည်ကြတယ်မကောင်းတာတွေကြားရရင် မကောင်းကျိုးရတယ်လို့ယုံကြည်ကြတယ်ကောင်းတာတွေကိုနားရစားရတွေးရလို့ရှိရင် ကောင်းကျိုးရတယ်လို့ယုံကြည်ကြတယ်မကောင်းတာတွေနာရစားရတွေ့ရလို့ချင်းမကောင်းကျိုးရတယ်လို့ယုံကြည်ကြတယ်ကောင်းသောအတိတ်နိမိတ်မကောင်းသောအတိတ်နိမိတ်တွေအမျိုးမျိုးကိုယူဆကြတယ်ထို့သောသောဒိဋ္ဌမင်္ဂလာသုဒ္ဓမင်္ဂလာမုဒ္ဒမင်္ဂလာတွေကိုအရိယာမဉ္ဇဉ်ဖြင့်ပယ်ပြီးဖြစ်တဲ့ပုဂ္ဂိုလ်လို့ဆိုလိုတယ် မင်္ဂလာမျိုးမျိုးသောမင်္ဂလာတို့ကိုသမုဒ္ဒရိယမညာဖြင့်ကျွင်းမဲ့ဘယ်ကုန်မီဥပါဒသံမိုးကြကြခြင်းဥပပြညွန်စရှိသောဥပနမိအမျိုးမျိုးတို့ကိုလည်းသမုဒ္ဒဘယ်ကုန်မီသူပိနာသာ

letenari lo ustar yusm ogolmdablyi bọtgedụdot pogorimera dola ụbinmeradiedolauremahụ bomi pilereori na na-achọtaara na na-achọtaara a odoyailologai zmalokasscjz yacido yariwana yzabhisa anụbraya ana ebidogụzi ဘာယောဇနီယေဤဝိပါမုတ်တော်သမာသောလောကေပြိပစီယံရောအကျင်ပုဂ္ဂိုလ်သည်လောကေလောက၌ကိစ္စည်းသုံးတစ်ခုကိုမြအနုပါရာယတနာဒိဋ္ဌိခြင်းမဆွဲလမ်းမှု၍လောကမှာတ attva ရာ တဏှာဒိဋ္ဌိနဲ့ဆွဲလာနေကြသည်မြင်ရာကလည်းဆွဲလာသည်ကြားရာကလည်းဆွဲလာသည်နာရာကလည်းဆွဲရလာသည်သာတိရာကလည်းဆွဲလာသည်တွေ့ထီရာကလည်းဆွဲလာသည်သိကုသနာကြံစရာကလည်းဆွဲလာနေဘယ်လိုဆွဲလာမလဲမြင်ရတဲ့ရာ မြဲတဲ့သဘောပဲချမ်းသာတဲ့သဘောပဲလှပတဲ့သဘောပဲယောက်ျားပဲမိန်းမပဲငါပဲသူပဲပုဂ္ဂိုလ်သတ္တဝါပဲအသုံးအဆောင်ပဲအဝတ်စားပဲလက်ဝတ်လက်စားပဲလှပါတယ်တင့်တယ်စသည် ဖြင့်တဏှာနဲ့ပါရပြီးတော့လဲဆွဲလန်းကြရတယ်ဒိဋ္ဌိနဲ့တကယ်စစ်အမှန်နေအားဖြင့်လဲဆွဲလန်းကြရတယ်ရောကျင်တစုံတယောက်သောပုဂ္ဂိုလ်စီကအနုပါဒာယလောကီလောက၌အနုပါဒာယတစုံတရားကိုမြာမဆွဲလမ်းမူ၍ကိုယ်စီတစုံတစ်ခုသောတရားနဲ့အာနေပြီတော့ မိတွေ့ခြင်းမရှိမူ၍ပြင်းစာချစ်ပွဲဖြစ်သောအာယုံဝတ္ထုဟူသည်မြကို၎င်းအပိယံစာမုံဝဲဖြစ်သောအာယုံဝတ္ထုဟူသည်မြကို၎င်းဣဒဝါနာပယ်စွန့်၍လောကမှာတတ္တဝါတွေဟာချစ်စရာအာယုံတွေကိုလည်းရှားနေကြသည် ချစ်စရာအာယုံတွေကိုတွေ့လို့ရှိရင်လည်းချစ်ခင်နှစ်သက်တတ်မဲ့ပါရ၍နေကြသည်ချစ်စရာအာယုံတွေဟူသည်မှာသက်ရှိအာယုံဝတ္ထုလည်းရှိသည်သက်မဲ့အာယုံဝတ္ထုလည်းရှိသည်သက်ရှိအာယုံဝတ္ထုဟူသည်မှာအိမ်ယာသမယအစရှိသောဝတ္ထုများဖြစ်သည်သက်မဲ့အာယုံဝတ္ထုဟူသည်မှာ အသုံးဆောင်ဝုထုပစ္စည်းအမျိုးမျိုးတို့ဖြစ်လေတော့သည်သို့သောချစ်ခင်နှစ်သက်ဖွယ်ตายာပွဲတွေကိုလောကမှာတ attva များကချစ်ခင်နှစ်သက်ตายာတတ်မဲ့လျက်ရှိကြလေသည်ရော့ခြင်းသုံးပြောသောပုဂ္ဂိုလ်သည်ကပိယံစာချစ်ခင်နှစ်သက်ဖွယ်ตายာဝဲဟုသည်များကိုလည်းဟိတဝါပဲစွန့်၍ ယ်လိုချစ်စရာအာယုန်နေဖြစ်စေကားမူချစ်စရာရဲ့လို့မထင်ခန္ဓာမစဲဖြစ်ပြနေတဲ့သဘောမျှတာပဲလို့သိမြင်ပြီးတော့ချစ်စရာအာယုန်တွေကိုလည်းပယ်စွန်ပြီးဖြစ်လေတော့သည်အာဘိယံသာမုံစရာအာယုန်ဝတ္ထုသည်များကိုလည်းဟိတ်တော်ပဲစွန့်၍လောကမှာတ္တဝါရီယာမိမိတို့နဲ့မသိတဲ့နဲ့မလျောက်ပတ်တဲ့ အာယံဝတ္ထုတွေကိုမြင်ရတွေ့ရကြားရသိရလို့ရှိရင်သိဆိုးရတယ်မုံရတယ်ပြမရတယ်ကောင်းမွန်စွာကျင့်သောရာသူမြတ်သူတော်ကောင်းပုဂ္ဂိုလ်မြတ်ဒီကမုံစရာအာယုန်နဲ့နေဓာယုန်နဲ့ပဲလိုပဲတွေ့စေကမူမုံခြင်းမရှိဘူး တဏမစဲဖြစ်ပြနေတဲ့သဘောတရားများပဲလို့သိမြင်ပြီးတော့သို့မုံစရာယုံဝတ္ထုတွေဟူသမျှကိုလည်းပယ်ပြီးသားဖြစ်လေတော့သည်ရောခြင်းမှမရှိသုံးတရားသောပုဂ္ဂိုလ်သည်လောကေလောက၌ကိစ္စသုံးတစ်ခုကိုမြအနုပါဒာမစွဲလမ်းမူ၍ကိုယ်စီသုံးတစ်ခုသောအရာဌာန၌အနိဗ္ဗိတောမမိသည်ဖြစ်၍ပြီးရင်စ ချစ်ခင်နှစ်ပဲဝယ်ဖြစ်သောတရှိသက်မဲ့အာယဝတ္ထုဟူသည်များကို၎င်းဘိယံသာချစ်ခင်နှစ်သက်မှုဟူသည်များကို၎င်းအဘိယံသာမုံပွဲဖြစ်သောအာယဝတ္ထုဟူသည်များကို၎င်းအဘိယံသာမုံခြင်းတရားဟူသည်များကို၎င်းဣဒဝါနာပယ်စွန့်၍သာယောဇနီယေဟိ နောင်ဖွဲ့တာသောတန်ရောစဉ်တရားတော်မှာဝိဝမုတ်တော်လွမြောက်လေတော့ဤနေတဲ့ဇာအယုံနဲ့စပ်ပြီးတော့လဲတွေ့တာချင်းမရှိလွမြောက်တယ်မုံဇာအယုံနဲ့စပ်ပြီးတော့လဲတွေ့တာချင်းမရှိလွမြောက်တယ်သောမာရဘာတွေ့တာဇာအယုံဝတ္ထုဟူသည်များတွေနဲ့စပ်ပြီးတော့တွေ့တာချင်းမရှိလွမြောက်၍သွားလေတော့သည် သောထိုကဲ့သို့သောပုဂ္ဂိုလ်သည်လောကီလောက၌ပါမကောင်းစွာပြိပစီရာကျင့်သုံးနိုင်ရပါတော့တည်းယတာနုတယနာတန္တိကေစီမူလာသာအာကုသလာသမုဝဒတေသောနိရာသောအနာတိတနောပါမသောလောကေပြိပစီယံ ယတာခြင်းပုဂ္ဂိုလ်အားကေစီအချို့ကုန်သောအနုတရားအနုတရားတော်သည်နာတန်ဒီမရှိကုန်အကုသလာမူလာသာလောဘဒေါသမောဟဒီဟုသောအကုသိုလ်မူလာတရားတို့ကိုလည်းသမုဝတ္တသေးပေအလေကုန်၏လောဘလူခြင်းမှုဒေါသ

ဒိဋ္ဌာနုပယဝိသိကိစ္စနုပယဆိုတဲ့သုံးပါးသောနုပယတွေလည်းပဲပဲပြီးလို့ထိုပုဂ္ဂိုလ်သာနာမှာမရှိတော့ဘူးဘောထိုကဲ့သို့သောပုဂ္ဂိုလ်သည်နိရာသောမျောလင်ခြင်းအာသာမရှိသည်ဖြစ်၍အနာတိသာနောကြာကြံခြင်းတောင်းတာခြင်းမရှိသည်ဟောဒီဖြစ်လေတော့၏ အကုသလမူလတရားကြီးသုံးခုတည်းကလောဘဆိုတဲ့အကုသလမူလတရားဟာညောလင်တောင်းတာပါရတတ်တဲ့အာသာတရားဖြစ်သည်အကုသလမူလတရားတွေပယ်လိုက်တဲ့ဖြင့်မျောလင့်တောင်းတာခြင်းမရှိပဲกินလေတော့သည်ယခုမျက်မှောက်မာကောင်းစားရေး နေပြင်ငါကောင်းစားရေးတပည့်ခါကောင်းစားရေးနောက်လာနောက်နေ့ဒီမှာကောင်းစားရေးချမ်းသာရေးကြီးပွားရေးနောက်ဘဝဒီမှာကောင်းစားရေးချမ်းသာရေးကြီးပွားရေးထိုရေးတွေကိုမျောလင်းတောင်းတာလေခြင်းကိုအာသာတောင်းတာမှုအာတိဘာနာမျောလင်းမှုဟူ၍ခေါ်သည်သို့သော ပါရတောင်းတမှုတွေပယ်ပြီးသားဖြစ်လေတော်သည်သောထိုကဲ့သို့သောပုဂ္ဂိုလ်သည်လောကီလောက၌သမ္မာကောင်းစွာဝါနီလမင်္ဂလာပရိပစီယကျင့်သုံးနိုင်ရပါတော်သည်အဲဒီလိုသက်တော်တင်ရှားမြတ်စွာဘုရားကဖြေးပြီးတဲ့အခါ နေမိတာမြတ်စွာဘုရားကအနုမောဒနာပြုပါတယ်အဲဒီနေမိတာမြတ်စွာဘုရားအနုမောဒနာပြုဘုံကိုယခုကြားရပါလိမ့်မယ်အာဒာဟိဘဂဝါတတိဝဧတံယောသောဧဝံဝိဟာရိတံတောဘိက္ခုသဗ္ဗတံယောဇနာယောဂဝိတိဝတောသမ္မာသောလောကေပရိပဇေယံ ဘဂဝါဘုံတော်ကြီးသောဘောရမနွယ်ဝသဘာဝသက်တော်တင်ရှားမြတ်စွာဘုရားဧတံဤအရှင်ဘုရားဖြစ်ကြသောစကားဟူသည်မြသည်အတ္တမချို့တထေဝါဖြစ်ကြသည့်အတိုင်းပင်အမှန်ဖြစ်ပါတော်သည်ရောသောအရှင်ပုဂ္ဂိုလ်သည် ယောသာဘိက္ခုအကျဉ်ဟာသည်ဒန္တောကိလေသာစိတ်တော်ဝေကင်းဝေလျေခြင်းကြီးသိမ့်မွေသည်ဖြစ်ဧဝံရာသည်ဤဆိုခဲ့သည့်အတိုင်းနေလေရှိ၏သောတုပုဂ္ဂိုလ်သည်သဗ္ဗတန်ယောဇနာယောဂဝီတိဝတောအလုံးစုံသောတန်ယောဇဉ်အလုံးစုံသော ကျင်ချင်းယောဂတို့ကိုလွန်မြောက်၍သွားပါလေတော့သည်သောထိုကဲ့သို့သောယာနီလောကေလောက၌သမ္မာကောင်းစွာသမ္မာနိလမင်္ဂန်စွာပြိပစီယာကျင့်သုံးနိုင်ရပါတော့သည်

မမေ့မလျော့ကျุနိုင်မှနိုင်သိနိုင်သောပမာရသတိတရားဖြင့်သံပါရိတသီလသမာဓိပညာဤဟူသောသိက္ခာသုံးပါးကိုပြည့်စည်အောင်အထောက်ကြပါကုန်လောသံပါရိတသီလသမာဓိပညာဤဟူသောသိက္ခာသုံးပါးကို Ezi iriahụ aghacha uyo wbad na ayisiri ya manyaasipisi a kado nye na naibancha ma igo lenzụ asahi a uyo mie ma ya bazi ego mere